မနေ့ကတတ္တအကြောင်းပြောသွားပါတယ်တတ္တယုံကြည်မှုလက်ခံမှုအတိပြုမှုဆုံးဖြတ်ချက်ချမှုလက်ခံတည်ပြုဆုံးဖြတ်ချက်ချရဆိုတာယုံနေဆိုတာအတိညာနဲ့ပါပါတယ်အတိညာမပါဘဲနဲ့တော့ဆုံးဖြတ်ချက်ချလို့မရပါဘူး အဲ့ဒီအသိဉာဏ်လည်းပဲအတွေးအခေါ်အသိဉာဏ်မဟုတ်ပါဘူးသဘာဝတရားတွေလေ့လာလို့စိတ်စင်ကြယ်မှုတည်ငြိမ်မှုအသိဉာဏ်မရှိတဲ့စိတ်ကလေးရဲ့စိတ်ကစိတ်ကဖြစ်တဲ့အကျိုးတရားကိုယ်တွေဖြစ်လာတဲ့အခါတရားရဲ့ခုကြီးပထမဆုံးစကြည့်ရတာ ဒီတရားဒီလိုအထုလို့ရှိရင်ဒီလိုကျိုးရရပါလားဆိုတော့ဒီမှာတရားတော်ရဲ့ဂုဏ်တော်၆ပါးတရားဂုဏ်တော်၆ပါးတဲ့မှာသွာခါတဂုဏ်တော်ဝိသပေါ်တာကျောင်းနဲ့အကျိုးကွင်ကြဟောထားတယ်လုပ်ငန်းနဲ့အကျိုးကွင်ကြဟောထားတယ်သင်ကြားတဲ့တိုက်ကြည့်ရစားတာလုပ်ကြည့်ကျိုးသိရမှုလည်းရှိတာပဲဆိုတော့ လုပ်ကြည့်တဲ့အခါကျတော့စိတ်ရှင်ကျေတာတွေအတိညာဖြစ်သွားတာတွေတိညာဖြစ်တော့ငကောကမဟုတ်တဲ့အစွဲတွေကျွတ်သွားတာတွေပြီးတော့အတိဖြစ်တဲ့လောက်ယုံလာတာတွေသက်ခါကြည့်ရဆုံးဖြတ်ချက်ချတာတွေဟုတ်လားဖြစ်တယ်ဖြစ်တယ်လူရင်းကတော့လက်တွေ့အထုပြရတဲ့တရားရဲ့အခွင့်အရေးကို သိမှဒါသတ္တတရားအဖြစ်ဖြစ်တယ်ဆိုတာဒါပြောနေတာပါပဲ။ဟုတ်ပါဘူး။စိတ်ကူးရဲ့ဆရာတဲ့သတ္တတရားကဘာမှအကောင်းတဲ့သတ္တတရားဟုတ်အကျော်စားသတ္တတရားပါပဲ။ဒီတော့တကယ်ယုံကြည်ထိုက်တဲ့ဒီအရာဝတ္ထုရဲ့ဂုဏ်ကြီးကို ကိုယ်ရရှိပါမှအဲယုံကြည်တိုက်တဲ့သတိယဝတ္ထုပေါ်မှာကိုယ်ပိုင်ညာနဲ့လက်ခံကြည့်ပြီးယုံကြည်ဆုံးဖြတ်ချက်ချနိုင်ပါလေ။ဒါဟာဘုရားဝါဒမှာရှိပါတယ်။အခြားအယူဝါဒတွေမှာမရှိပါဘူး။ကြောက်ရှိဒီဘောဟာပရမယအစစ်စိတ်အစစ် ကြောက်စစ်ဒီပုံမှာလေ့လာလို့ကြောက်စစ်မှန်ပြီးပြီးတော့ဒါဖြစ်တယ်ပညာရှိကိုလေ့လာလို့ပညာရှိပဲလို့ကြည့်ပြီးတော့လက်ခံတယ်စိတ်ရှိကိုလေ့လာလို့စိတ်ရှိပဲလို့ကြည့်ရှိပြီးတော့လက်ခံတာအဲဒါမျိုးကတော့မှန်တာပါပဲဘာဖြစ်လဲဆိုတော့ယုံကြည်တတ်တဲ့ကြောက်စစ်ပညာရှိစိတ်ရှိတွေက ယုံကြည်နေရလောက်အောင်ပေါ့လေဒီကတော့ယုံကြည်တတ်တဲ့ဂုဏ်ကြီးရှိတယ်အဲဒါမှန်တယ်ဆိုပါတယ်ကောစောက်လူလူလေးတွေ့လို့ပရိယာလူကြီးစားတာမျိုးဝင်လက်လေးလေးတွေ့လို့စိတ်လူကြီးစားတာမျိုးကတော့ဒါတော့မမှန်ဘူးဆိုတော့အဲဆိုတော့ယုံကြည်ကံဝတ္ထုကမမှန်တော့အဲ့ဒါလည်းမမှန်ဘူးဒါလိုပါပဲယုံကြည်ကအရာတွေက ယုံကြည်ရလောက်ဘုံကြီးမရှိဘူးအရှင်းရှိဘူးရှိရင်လည်းအပြောနဲ့ရှိတဲ့စာမျိုးပေါ်မှာပေါ့လေယုံကြည်ရတာတွေကတော့တတ္တတရားအရှိကိုဖြစ်နိုင်ပါဘူးတတ္တတရားအတုပဲဖြစ်မှာတတ္တတုပတိဒီဘုရားသတ္တခေါ်သတ္တခေါ်ပါတယ်အတုတတ္တတုတဲ့ယခုကလာမှာဘုရားမြန်မာတိုင်းပွားဘုရားသာသနာဝင်တွေ သတိထားစရာအချက်တွေအများကြီးရှိပါတယ်။တရားတကူပြတယ်တို့ဘုရားယုံကြည်တော်လွတ်တယ်တို့ဘုရားတတ်တော်အစစ်တို့စသည်စသည်ဘောလေးမှာလိင်ကြီးလက်ပါပြီးတော့ပြောတတ်ဆိုတာလေးရှိကြပါတယ်။အဲဒီလိုပြောဆိုချက်တွေကိုတကယ်ရှိရှင်းမှတ်ပြီးတော့သတ္တတရားရှိကြတယ်လို့ဆိုရပါတယ်။ ဆင်းရဲတုံ့လဲတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီရင်တော့လိုက်ကြပါတယ်။နတ်တို့ဘိုးဘိုးတို့ဘိုးတို့ဆိုလို့ရှိရင်ပြည်ဘိုးတဲ့မလုံလောက်တော့ဒီပါဘိုးဘိုးတွေတင်သွင်းပြီးတော့ဒီလိုပဲလိုက်ကြပါတယ်။အဲ့ဒီလိုရှိရမှာတတ္တာအရှိမဟုတ်နိုင်ပါဘူး။မှားမှားမှန်မှန်ပေါ့လေ။ယုံကြည်တဲ့တတ္တာတရားလို့ဆိုလို့ရှိရင်အခြားအခြားအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေလည်းပဲ သူတို့ဆံရဆံရဘုရားနဲ့ဆံရဆံရတရားဒါတွေလည်းရှိနေကြပါသေးတယ်အဲ့ဒါတွေကိုတော့မနေ့ကအာဇီဝတပည့်တယောက်ကခိုင်းဝင်တယောက်ကရှင်နန္ဒာကိုမေးတဲ့အချက်၃ချက်နဲ့ရှိရှိဖို့လိုပါတယ်ဟွန်းဒီပုဂ္ဂိုလ်ရဲ့တရားဟာသက္ကတာဖြစ်ပါတယ်ဒီပုဂ္ဂိုလ်ဟာ သုပတိပါဏသုပတိပါဏဖြစ်ပါတယ်ဒီပုဂ္ဂိုလ်တွေဟာကျင့်သုံးလို့ကျင့်ကျင့်တယ်တယ်ပေါ့လေကျင့်သုံးပြီးတော့ဖြစ်တည်များဖြစ်ကြပါတယ်ဆိုတာပေါ့လေဟုတ်ဒါနေရအကျိုးအဲခိုင်းဝင်ပြောက်ကရှင်နန္ဒလာပြီးတော့ရှင်နန္ဒကတုတ်ကြမိဘူးနဲ့သူကိုယ်ရည်ရရှိခိုင်းလိုက်ပါတယ်ကွာအဲ့ဒါနဲ့ဖြစ်ဖြစ်ဖို့လိုပါတယ် ဒီဝါဒရေးရာကတော့ကမ္ဘာတစ်လောမှာဆိုလို့ရှိရင်နိုင်ငံတကာမှာဆိုရင်အိန္ဒိယဟာအယူဝါဒအမှန်တော့စုပ်ပါတယ်ဒီဝါဒအိန္ဒိယလည်းပဲဟိုဒီဒီမြို့တွေရွာတွေမှာပေါ့လေအရှိတ်ကြောင့်မဲ့တဲ့ပုဂ္ဂိုလ်များဟာမဟာဒေဝနတ်ရဲ့အင်္ဂါနဲ့အင်္ဂါသနဲ့သူ့ရဲ့ရှင်ရာ စံဒီနောက်ဆုံးရဲ့အင်္ဂါစပူးကပ်ပြီးတော့ဟောလေမဟာဒီဝဆရာစံဒီနောက်ဆုံးတို့ရဲ့ကိုယ်စားရုပ်ပွားအနေနဲ့ဟောလေဒီလိုကြတာတွေရှိပါတယ်သူကပို့ပြီးတော့လူတို့ကိုကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေကိုအကျိုးပြုတယ်လို့အခြားအခြားစားတွေတော့မှသူကပို့ပြီးတော့အာဟုတခုကြည့်ကြပါလေ ဒီယောဂရေးရနဲ့ပတ်သက်ပြီးတော့သမဏကိုတတိထားကြအချက်တွေပါပဲကိုယ်ပိုင်ဉာဏ်ကမရှိတော့ဘူးဆိုလို့ရှိရင်မှားမှားမှားမှားပါရှိဖြစ်သူနည်းသူဟန်နဲ့မှန်လာပဲဆိုပြီးတော့လက်ခံရတယ်အမှားတွေနဲ့တွေ့တဲ့အခါမှာယုံကြည်တဲ့ပုဂ္ဂိုလ်သိနေလာပါလားဉာဏ်နဲ့ပတ်သက်ပြီးတော့ဘုသူရတစ်ခုပြောရအောင်ပါဘုရားလက်ထက်တော်ကာလကဗြဟ္မလူလင်နှစ်ယောက် သာသနာ့ဘုံရောက်လာတဲ့အခါဗြဟ္မဏီကပေါ့လေသူတို့အမျိုးသက်တွေပြည့်ကုန်ပြီဆိုတော့သိရကြတယ်ကတုံးရည်စီသွားရောက်ပြီးတော့တပည့်ခံရတယ်ဆိုတာပေါ့လေဆက်ဆောက်ဆရာအခုရှိတဲ့တပည့်တွေပေါ့လေသူတို့ကတော့မုံလကတယ်သမဏကဆိုတာပေါ့လေကတုံးစုပ်ယဟန်စုပ်ဆိုတာဒီလိုရှုံးချပါတယ်သူတို့လိုကောင်းမှာ ရှိခါခေါ်ရဲ့ဟိုရင်းမော်လေးသပင်လေးမပါလို့အဲ့ဒီခေါ်ကြတာသိစားတာသူတို့ရဲ့ရိုးသက်တရားမှာအမြင့်ရတယ်တဲ့ဘာဖြစ်လို့လဲဆိုလို့ရှိရင်ဇမာကြီးတစ်ခါကထွက်လာတဲ့လူတွေရိုးသက်တွေသူတို့သူတို့ပြောကြတာပါဒီလိုပြောဆိုကြတာအဲ့ဒီပုံနာကဗြဟ္မင်းကဖြစ်လာတဲ့ ပုဂ္ဂိုလ်မြောက်ကိုမေးတာဟဲ့မင်းတို့ပုံနာလူမျိုးတွေကရာမင်းကြီးဗမပစ္စကထွက်လာတယ်ဆိုတာဟုတ်လားဟုတ်ပါတယ်ဒါကသူတို့အမြင်ရှိကြပါတယ်ပုံနာမှလေးမွေးလာတာသတိထားမိလားသတိထားမိပါလေတဖြည်းဖြည်းရှိလာတာသတိထားမိလားသတိထားမိပါလေအရွယ်ရောက်လာတာအပြိုပေါ်ဝန်းလာတာအိမ်အောင်ကြတာ ကိုယ်ရှိတာကိုယ်ကြီးရဲ့နော်မွေးဖွားတဲ့ဘိုင်းရှိပါဘယ်လိုသိကြရလားပေါ့။ဒါကမွေးလာကြတယ်ဟုတ်လေပုံနာလေးကြီး။ပုံနာမရဲ့မွေးလမ်းကြောင်းကမွေးလာတယ်ပေါ့ဆရာ။ဟာဒီလိုဆိုလို့ရှိရင်မင်းတို့ကိုယ်ကိုယ်ရဲ့ဇမာကြီးရဲ့ပါဇာဟာပုံနာမရဲ့မွေးလမ်းကြောင်းဖြစ်နေပါပါဘောဆိုတာပေါ့မြတ်စွာဘုရား။အဲ့ဒီလိုအာသူတို့ နာကြည့်အောင်တော့မဟုတ်ပါဘူးတကယ်အမှန်ရသွားအောင်ဆိုပြီးတော့နေကြရတာလေတမတချို့ကျန်စာကြီးကမိတ်ဆိုတဲ့အတိုင်းပေါ့လေပုံနာယူပါတာဆိုပြီးတော့ဘုရားယူပါတာယူတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါလားဘုရားလည်းဆက်တဲ့ပါလားအဲ့ဒီလိုဟာတွေရှိပါတယ်မတော်ရော်တွေသူတို့လောက်တတ်ကြပါတယ်ဒီလိုဘုရားစာပေမှာတော့အဲ့ဒီလိုမှားမှားမှားမှားပေါ့လေ ယုံကြည်တိုင်းယုံကြည်တိုင်းတတ်တာတရားအဖြစ်မဟုတ်ဘူးမုဒ္ဒပဋ္ဌာနာလို့ခေါ်တယ်မုဒ္ဒဆိုတာကအတိအကျမပါပဲပဋ္ဌာနာရှိနေတာမိုက်မိုက်ကံကံအယံရှိနေတာပေါ့ဒီမှာမှမှန်ပါအဲ့ဒီပါပေါ့ဟုတ်ယုံကြည်ကံဝိထုကဘာဝဂုဏ်ကြီးရှိတာမဟုတ်ခဲနဲ့ကိုယ်ွယ်တော့ကိုယ်ွယ်ခံအယုံကြည်ယုံကြည်ကံ ပစ္စည်းဟုသူကလည်းပဲယုံကြည်သူကိုပါမှမပေးနိုင်ဘူးသိမဲ့ဆိုင်ပါမယ်ဒါပဲညှိနှိမ့်ချက်ရှင်းနေပါပါပဲဒါနဲ့ပဲပြီးကြပါတယ်တော့တကယ်သတ္တဝါတွေကိုဒုက္ခပေးနေတဲ့လောဘတို့ဒေါသတို့မောဟတို့ဒါတွေကိုအာနိသွားအောင်တရှိပြီးယောဂသွားအောင်ရှောင်းတတ်တိမ့်တတ်ကာကွယ်တတ်ကုသတတ်နေရင်း ပယ်ရှင်းအပြတ်ရှင်းတဲ့လူတွေပါလို့ဒီလိုမှမရှိပါဘူးကွာ။ဟင်းစိတ်ကူးနဲ့ပဲပြီးကြတဲ့စိတ်ကြတွေပါပဲ။ပြီးတော့ခံပြီးတော့ကိုကြိုးရမလားဆိုပြီးတော့ဒီပဲကိုဝေကြတာပါပဲ။အဲဒီလိုမမမာမမစူးစမ်းမစူးစမ်းပဲနဲ့အရာရင်ရှိတာကတော့မုဒ္ဒပတ္တနာတဲ့လို့ဆိုပါတယ်။ အဲ့ဒီစကားကိုမိစ္ဆာတိမောက္ခလို့ဝေဒကျမ်းဂန်မှာပြထားပါတယ်မိစ္ဆာတိမောက္ခဆိုတာမှားသောအာဖြင့်အတိအကျဆုံးဖြတ်ချက်ချခြင်းယုံကြည်ခြင်းလို့ဒီလိုဆိုပါတယ်မိစ္ဆာတိမောက္ခဆိုတာကတော့အဲ့ဒါသတ္တာတုပါပဲတေကိုအာဖြင့်ဆိုလို့ရှိရင်မောဟနဲ့ဒိဋ္ဌိ ပြတ်သားတဲ့အကုသိုလ်စိတ်ရှိပေါ့မောဟဆိုတာကစိတ်ရဲ့တူတူဟုတ်မှမပြတ်သားဘူးပါတတိယဝုထုရဲ့ဂုဏ်ကြီးတွေကိုအရှင်းမသိတာအကြည့်ရလို့မှားယုံကြည့်တာတွေပါလေ။ဟုတ်အမှားမသိတာအမှားတွေကြည့်တာပါလေ။သမောဟလို့ခေါ်ပါတယ်။တရားတော်ရဲ့စောင့်ကြည့်ဆက်ပုံတွေကိုအခုလို တရားအထုတ်ပြီးတော့အကြောင်းကြောင့်အကျိုးဖြစ်ပုံလေးဆရာအကြောင်းကြောင့်ဆရာအကျိုးဖြစ်ပုံလေးရှုရင်းကရှိသွားတာမျိုးမဟုတ်ဆဲနေပါဘူးစိတ်ကူးတဲ့ဒီတာမျိုးကြောင်းမဲ့ဖြစ်တယ်လို့ယူဆတာမျိုးသူကြောင့်လည်းသူအကျိုးဖြစ်တာကိုမဆက်တတ်တော့မဟာဇမားကြီးသာဝရဆရာကြီးဖြည့်ယူလိုက်တာမျိုးပါလေ။ဒါမျိုးကတော့အမှန်မသိတာ။သမောဟဆိုတာ တကယ်အဖန်တရားပေါ်မှာကျင်းစွာသူပုံမှမပြတ်သားတော့ဆွဲပြီးဆွဲရဆွဲတာပဲအဲ့ဒီမပြတ်သားတာမောဟပြတ်သားနဲ့စိတ်အဆုခေါ်တယ်မောဟနဲ့ရှင်တွဲနေတဲ့စိတ်အဆုအဲ့ဒီစိတ်အဆုနဲ့ကြည်ရတတ်တယ်အတိအကျမဆုံးဖြတ်နိုင်တော့သူတော်သူတော်နဲ့မွေပွဲနိုင်ဘူးမွေပိုင်းနဲ့တော့ယုံမှအခု အမှန်မသိတော့သိမှန်းမှုဖြစ်တယ်သိမှန်းမှုကနေပြီးတော့ယုံမှန်းမှုအယူမှန်းမှုပေါ့လေဒိဋ္ဌိလို့ဖြစ်ပါတယ်ဒိဋ္ဌိလို့ပြောရခေါ်ပါတယ်ဒါမှအဲဒိဋ္ဌိပြောတာနဲ့အဝိဇ္ဇစိတ်တို့ပါအစီတဲ့အဲဒါကိုသတ္တအတုလို့ခေါ်ပါတယ်တတိယဝုထုပေါ်မှာသူ့ရဲ့ဂုဏ်ကြီးတွေကိုနည်းနည်းရှိများများဖြစ်ဖြစ်ကိုယ်ဉာဏ်နဲ့သိပြီးတော့ ယုံကြည်လက်ခံအကြည့်ပြုတဲ့အနေကတော့ဖတ်တာဒီမုတ်ခလို့ခေါ်ပါတယ်။မှန်ကန်တဲ့သတ္တတရားနဲ့ကြည်ပြုဆုံးဖြတ်ခြင်းကြတာတဲ့။အဲ့ဒီအစဉ်ရောက်ဖို့တည်ရည်ရှိပါတယ်။သို့သောယုံကြည်လိုက်တဲ့သတ္တရားဝတ္ထုအမှန်ပေါ်မှာစိတ်ပြီးတော့ရှိဖြစ်လို့အာကြည့်လို့ရှိရင်လည်းအတ္တိကြမဆုံးဖြတ်နိုင်တာလည်းရှိပါတယ်။ သူလောသူလောနဲ့ဝေခွဲနိုင်တဲ့ဝိလေဝိလေနဲ့ဝိသိကိစ္စကဉာဏ်ရောင်ဆောင်ပြီးတော့လှည့်ကားသွားတယ်လည်းရှိပါတယ်။ဥပယဘက်ကသံတိရဏမုခေနဝိသိကိစ္စဝံစီတိလို့ဆိုပါတယ်။မှားသလားမှန်သလားသိသလားမသိဘူးလားအကျိုးရှိတာမရှိဘူးလားစသည်ပေါ့။အကြောင်းအရာတစ်ခုနဲ့ပတ်သက်လာလို့ရှိရင်စိစိဝေဘာနာဆိုတာရှိပါတယ်။ မပြေတဲ့ဉာဏ်နဲ့သွားပြီးတော့ရှိရှိဝေဘာနေလို့ရှိရင်ကိုယ်ဉာဏ်နဲ့ပါအကြောင်းအကျိုးကမဆက်ဆက်ပြီးတော့လက်တွေ့နဲ့အကျိုးရလဆက်ဆက်ပြီးတော့မယူတတ်တော့ယုံမှားဖို့အတ္တိကြမဆုံးဆက်ဆံဘူးအဲဒီခါကဉာဏ်ရောင်ဆောင်ပြီးတော့ပြေကြသွားတတ်ပါလေအကျံအကျံများတဲ့ပုဂ္ဂိုလ်တွေ ဘာဖြစ်ဖြစ်ပေါ့လေတောင်းတောင်းတော့လက်မခံနိုင်ဘူးလို့ဒီလိုကိုယ့်ကိုယ်ကိုသိပ္ပံပညာတွေဘာတွေသင်ထားပြီးတော့ကြွားတဲ့ပုဂ္ဂိုလ်တွေသိသိထားဖို့လိုပါတယ်ခင်ဗျာကိုယ်ယုံမှသာလေးကညာရောင်ဆောင်ပြီးတော့ကိုယ်ကိုပြန်ပြီးတော့လှည့်စားတတ်တယ်အဲလှည့်စားလို့ရှိရင်လည်းပဲဆုံးရှုံးမှုတစ်မျိုးပါပဲဘာဖြစ်လို့လဲဆိုတော့ယုံကြည်တတ်တဲ့အရာပေါ်မှာယုံကြည်တဲ့ခုံကြီးတွေကိုကြာကြာနာနာ ဆရာသမားတွေတိုင်းရှင်းကပ်ပြီးတော့ပေါ့လေမလေ့လာတဲ့အတွက်ယုံကြည်မှုမရတော့သူကတကယ်အဲရှုလိုက်ခြင်းနဲ့လွဲချော်ပြီးတော့ဆုံးရှုံးနေလာဖို့ဖြစ်တတ်ပါတယ်ဝိပဿနာရှုသူမှာတတ္တဖြစ်ပွားခြင်းဆိုတဲ့အဆိုးအမိရပါလို့အခုလိုတိစ္ဆာကြီးနဲ့ကိုယ်ဝရာတွေပေါ်တိုင်းရှင်းလိုက်တဲ့ဆရာဆက်ပြီးတော့ဆုံးရသွားရှု ခံစားမှုတွေနာတွေပေါ်တိုင်းအလားတွေရှိစိတ်ကူးစိတ်ကြံစည်မှုတွေပေါ်တိုင်းရှိထေရရသဘောဝိရာတွေပေါ်တိုင်းရှိချုပ်ကတော့ကိုယ်တိုင်းဆိုင်ငင်းငင်းပေါ်တဲ့အာယုန်နဲ့တဲ့အောင်လို့ပေါ့ချိန်ပြီးတော့အားဆိုင်မှတ်နေတယ်ဒီပေါ်မှာဆွဲရတဲ့တတိဖြစ်လာတာပါပဲတတိဆွဲရလာလို့ရှိရင်ဒီပေါ်မှာဆိုက်ဆိုက်ကြရပြီးခဏကသမားကြီးဖြစ်တာပါပဲအဲဒီတတိမာတိကိုအားပြလာတဲ့အခါ အဲဒီလည်းမရှိနဲ့တဲ့ပြီးတော့သဘောခံလေးရှင်အားစားပြင့်တယ်သိလာတာပါပဲအခုလိုအကြောင်းနဲ့အကျိုးနဲ့သိလာပြီဆိုလို့ရှိရင်သာဝတ္တဉာဏ်ကြီးရတော့ခဏဒီကြောက်စုတဲ့တရားတွေပေါ်မှာဘုရုံကစိတ်ရဲ့သူပုံမှမပြတ်သားဘူးပါပြင်းပြထန်တာကြီးရှိကြတယ်လို့အဲ့ဒါကြီးကြွာကြတော့တယ်ဟွန်း တိုင်းကြီးတွေခုထဲတဲ့တိုင်းကြီးတွေခဏခွာကြတာရှင်းသွားလင်းသွားပဲစက်ပြတ်တာဖြစ်သွားတယ်တော့အဲ့ဒါအဲ့ဒီညာရှင်းရောက်သွားလို့ရှိရင်ိမိတာပါဏညာနေကအဲ့ဒီညာမျိုးနဲ့သမဏကတော့ပြည့်စုံသောဥပ္ပသကောကျောင်းကျိုးတဲ့ယုတ်ဉာဏ်တရားတွေပေါ်မှာသူတို့ရဲ့တဘာဝနဲ့သူတို့ရဲ့အခြေအရာကိုကြည့်အောင်ရှုနေတော့ ယောဂီပုဂ္ဂိုလ်ဒီသာသနေလတ္တပရိခောအဲလတ္တသာသောလတ္တပရိခောဘုရားမြတ်စွာသာသနာပေါ်မှာအသက်ရှင်ဆောင်သွားပြီထောက်တရားရသွားပြီလာရကတိလည်းပဲမြဲတယ်ဒီညာလေးပါသွားလို့ရှိရင်သောတပန်ဖြစ်သေးသေးတယ်အောင်တော့မှအနာကလာရကတိလည်းမြဲတယ်ဒါမလို့သူကသောတပန်ရှိလားရှိလားသောတပန်လို့လာမှ သတ္တဗအသေးစားလေးတော့အမိရတယ်အဆုံးရှိပါတယ်ကောဆက်လက်ခုံပြုထားပါတယ်သူကကိုယ်တည်းကကြောင်းစိုးစိတ်ယုံနာတရားတွေဟာသဖတ်ရုံနဲ့ပြီးတာမဟုတ်ပါဘူးတရားနာရုံနဲ့လည်းပြီးတာလည်းမဟုတ်ပါဘူးတွေးဆပြီးတော့လည်းပဲပြီးတာမဟုတ်ပါဘူးကိုယ်တိုင်ကိုယ်ကြအားထုတ်မှ ကြည့်နေနိုင်တဲ့တရားတွေဒါတော့တရားတော်ကိုထုတ်ပါရမှာသံဒိဋ္ဌိကလို့ဆိုထားပါတယ်သံဒိဋ္ဌိကကိုယ်တိုင်ကိုယ်ရအထုမှမုတ်ချကိုယ်တိုင်တွေ့နေတဲ့တရားတဲ့ဒီလိုဆိုထားပါတယ်ကွာအခုလိုတိစ္ဆာနည်းနဲ့ပေါ့လေလမ်းကြောင်းတဲ့အောင်ပေါ့လေဒီဒီချာချာအထုကြည့်ပါအထုကြည့်အသိဉာဏ်လေးဖြစ်တာပဲဘာလို့လို့အကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့အသိဉာဏ်လေးဖြစ်လာပြီဆိုလို့ရှိရင် ဝဆိုတာအကြောင်းကျိုးဖြစ်စဉ်ကြီးပါလားဆိုတော့အကြောင်းမဖြစ်တာမဟုတ်ဘူးဓမ္မတရားထာဝရဘုရားကခံရင်းထားတာလည်းမဟုတ်ဘူးသူဆရာကြောင့်ဆရာကျိုးလေးကြီးခွင့်ဆက်အနေနဲ့ပေါ့လေရည်ကြီးကြောင့်ကြီးတွေသွားနေပါလားဆိုတော့အတိတွေဖြစ်သွားလို့ရှိရင်ရှင်းသွားတယ်ဟုတ်တောင်းကောင်းကြီးရှင်းသွားတယ်ကွာ ဒါမလို့ဥပဒနာရှိသူဟာတတ္တဖြစ်သွားပြီဆိုတော့ကြောက်ကြတာရှိတယ်ကြောက်ကြဖြစ်ရှိတာပဲကလက်ခံကြည့်ပြီးတော့တာပါပဲဥပဒနာရှိမှတတ္တဖြစ်သွားပြီဆိုတော့တတ္တပြန်ရှိလာတာပါလားဒီကောကတော့သူတို့ကိုယ်ဝယ်တဲ့ဟာဒီမဟာဇမားတို့ဘာလို့လက်တို့ဘောလို့သူတို့ကိုလေးကလေးကိုကြည့်မပတ်တာလို့ရှိရင်ဘုရားတန်ခါမှလည်းကြောက်တာပါသိရှိချက်နေဟွန်း ဘုရားကြိုက်တယ်လို့ရတာဘုရားကြိုက်လို့လို့ရှိရင်ငါတို့အကျိုးရမှာပဲဆိုလို့ပြောရင်းပြတည်တာဒါလည်းပဲသိရှိချက်တာတစ်မျိုးပဲအခုအကြောင်းနဲ့အကျိုးနဲ့ဒီအကြောင်းနဲ့ဒီအကျိုးနဲ့ကြည့်ပြီးဆိုလို့ရှိရင်ခန္ဓာမဟာဇမာကြီးဆိုတာပြုတ်သွားတော့မဟုတ်ဖဲနဲ့အဟုတ်လို့ပြီးတော့မပတ်တာလို့ရှိရင်မယုံနေလို့ရှိရင်တန်ခါနဲ့ယုံနေလို့ရှိရင်အဲဘာဖြစ်လို့ကဲတင်မယ်ဆိုတဲ့ဟာကြီးအဲ့ဒါကြီးမရှိတော့ဘူး တက်တော့တက်တာဖြစ်တာအသက်ရှိ6လောက်ပြီအသက်ရှိ6လို့ခေါ်တယ်ကြောက်ဖို့လည်းမလိုတော့ဘူးပြောင်းလဲဖို့လည်းမလိုတော့ဘူးလွတ်လွတ်လပ်လပ်ကြည့်ဒီခါလေးဖြစ်သွားတာကတော့အသက်ရှိ6လောက်တယ်ခေါ်တယ်အဲ့ဒါမှစက်ညာလည်းရက်တည်နိုင်သွားပြီကွာဒါကိုဆိုလိုပါတယ်ဒီနေ့ချင်ရမှားမှားမှားမှားပေါ့လေဟိုတော့ကကိုယ်ပဲလို့အစွဲကြီးပေါ့လေအမှန်မသိတာ ဒီမှာတွေဖြစ်ခဲ့တာဒီမှာဖြစ်တော့ယုံမှားတွေဖြစ်ခဲ့တာယုံမှားတွေပြီးတော့အယူအယူမှားတွေဖြစ်ခဲ့တာပါလေအဲ့ဒါတွေအမှန်လို့ထင်မှပြီးတော့သူကိုယ်ကိုယ်ရဲ့ဆရာအကြိုက်ပေါ်တယ်သတ္တဝါတွေသတ်ပြီးတော့ရင်းတဲ့သူပူဇော်ရတာမသက်သာလိုက်တာဆိုတာပါလေကောင်းစားနေလို့ဆိုတဲ့အနေနဲ့ပေါ့လေညှဉ်းနှိမ့်ချက်ထားပြီးတော့ဆရာကြိုက်လှုပ်လို့တာမလဲပါဘူးဒါတော့အမှန်တွေ့သွားပြီဆိုလို့ရှိရင် တက်ရှိချောင်သွားတော့တတ္တဝါကြီးတက်ရောက်ရှာလာတယ်အများကြီးတက်တာတော့တော့ရှိတော့ဖြစ်သွားတယ်စိတ်နိုင်ကြောင်တဲ့သွားတယ်ဟွန်းတိတ်ကအတ္တနာစိတ်ကသန္တာနာစယောနိသောတပနာသာပါမိမိရဲ့စိတ်အစဉ်ကိုလမ်းကြောင်းတက်အောင်ပေါ့လေကြိုက်တာရှိစေခြင်းတဲ့ စိတ်ပုံလေးတော်တော်လေးလှတော့စိတ်အချိုးကျလာတာပါဒါပါပဲအဲဒါအတ္တသမပတိတိခေါ်တာပါပဲအတ္တသမပတိတိဆိုတာငကောကဒီကိုသီလကိုရှိသေးလို့ရှိရင်သီလကောမှတည်တတ်တော့တည်တတ်အောင်လုပ်တာခိုင်ပါအောင်လုပ်တာတတ္တတရားမရှိသေးဖြစ်လို့ရှိရင်လည်းတတ္တတရားပြည့်စုံရေးမှာခိုင်ကအောင်ပေါ်ရည်ရည်အောင်ပြုလုပ်ပေးတဲ့သဘောပါပဲဒါပါပဲ ဝိဓမ္မတတ္တတရားတွေရှိကပြုလာပြီလေရှိကပြုလာပြီဆိုတော့အတိညာနဲ့ဖြစ်ပေါ်လာတဲ့တတ္တတရားမှာသူ့အတိုင်းတာနဲ့သူတော့ကြံ့ကြံ့ကြီးလာပြီအဲလိုကိုယ်တို့ဖြစ်နေတဲ့ပုဂ္ဂိုလ်ကိုကိုယ်တွေကဖြစ်ရုပ်လံတရားတွေကကြောက်ရွံ့သက်တည်ပါလို့မဟုတ်ပါဘူးလို့ဘယ်တော့ပဲလာပြောပြောယုတ်တိယုတ်တာနဲ့ပြောပြောသူ့မှာကိုယ်ရဖြစ်နေတယ်ဆိုတော့ဒီကတ္တတရားပဲနည်းနဲ့မှပြည့်စရာမရှိတော့ဘူး အဲဒါလမ်းကြောင်းတဲ့သွားတယ်စိတ်လမ်းကြောင်းတဲ့သွားတယ်ခေါ်ပါတယ်စိတ်အချိုးကျသွားတယ်လို့ခေါ်ပါတယ်ကွာအဲဒါအတ္တသမပတိတိပါပဲကွာဒီအဆင်းလောက်ရောက်လာရင်ပဲရောက်လာတဲ့ပုဂ္ဂိုလ်ဟာစိတ်ရဲ့ခံစားချက်တော့ဒီမျိုးတော့ထူလာတာပဲဆိုတော့အဲ့ဒီခံစားချက်ကမကောင်းတဲ့ခံစားချက်တော့မဟုတ်ဘူးကောင်းတဲ့ခံစားချက်ပဲ ကြောက်ရွံ့တဲ့ကိုအမှန်တည်းတော့အမှန်ယုံကြည်တာလေ။ကြည့်တယ်ဆိုတာအစဉ်တမ်းမြင်လာတာပဲ။မှန်ကန်တဲ့ဟာကိုယုံကြည်လက်ခံတယ်ဆိုတာလည်းဒါလည်းအစဉ်တမ်းမြင်ကြလာတာပဲ။ဒီဒီလေးရှိတယ်ဆိုတဲ့သူကစိတ်ရခံစားချက်ကထူးခြားတယ်။ဟုတ်ပြီးတော့သူများလည်းပြောပြဟောကြတဲ့စိတ်ကလေးတွေတိုက်တော့ဖြစ်လာတယ်။ငါတို့တော့ဒီလိုအထုံးလို့ဒီလိုကြောင်းနဲ့ကျိုး ဆက်ဆက်ပြီးတော့သိတာတော့ဟုတ်ပြီကိုနိစ္စရပုဂ္ဂိုလ်တွေလည်းပဲဒီလိုသိသိချင်းပြီးတယ်ဆိုတာပေါ့လေဒါလေးလည်းရှိတာလေဒီအဖန်တရားတွေပြတ်ပွားလို့တဲ့သဘောလေးတွေပေါ့လေတရားမှဆင်တရားပြတ်သွားမျိုးတွေပြတ်နေတယ်သဘောလေးတွေဒါလေးလည်းထိုက်တယ်ရှိတာလေသို့တော့အချက်ပိုင်းရောက်တဲ့အခါကျမှပို့ပြီးတော့ရှိရတယ်ဒီမှာဒီလိုဖြစ်ရတာဟာအဲပါလေ ယေရှိသမဏဂတဒေဝမနုသာနောကြည့်ရစေဝမဟာတတဟူပုလတပပုဏတိဘောဂိစုဆိုပါစိတ်ရခံစားချက်ထူးခြားသောခံစားချက်တွေပါတဲ့အဲပပတိဆက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူအတ္တသမပတိကြီးပြောနေပါလားအထူးသဖြင့်အတ္တသမပတိကြီးဆက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကအခုလောလောဆယ်ပဲစိတ်ရခံစားချက်တွေထူးခြားလာပြီးတော့ မသိကနေအတိအဖြစ်မြင့်တယ်လာတယ်ဒုလောဒုလဲနဲ့မွေပွဲနိုင်တဲ့သဘောယူမှားယုံမှားတဲ့သဘောယူမှားတဲ့သဘောအဖြစ်နေရနေပြီးတော့အဖြစ်ကနေမြင့်တယ်လာတယ်ဟာဒါအချို့ပေါ့ဒီတော့သမတိ14ပါးနဲ့ပြည်တော်တဲ့ပုဂ္ဂိုလ်ကမကြခင်ပဲစိတ်ရထူးခြားသောခံစားချက်တို့မှာအစဉ်အတန်မြင့်တဲ့အဖြစ်ရောက်လာတတ်တယ် ပြီးတော့ဒီဟာတွေကလည်းပဲပြန့်ပွားတဲ့အနေအထားမျိုးတွေရောက်လာကြတယ်ဆိုတာပေါ့လေသက်သာပြတည်းရခေါ်ထားပါတယ်ဒီမှာတရားတော်ရဲ့ဂုဏ်တော်6ပါးထဲမှာပထမဆုံးဂုဏ်တော်သာခါတသက်သာပြကိုယ်ရခေါ်ထားတဲ့တရားတော်ဟာလုပ်ငန်းရဲ့အကျိုးခွင့်ရဖြစ်တယ်ဆိုတာပေါ့လေတွေ့တဲ့လောက်သိတဲ့လောက်လက်ခံလာတယ် ကိုယ်တိုင်ကိုယ်ကြအထုသူကကိုယ်တိုင်တွေ့နေတဲ့တရားပဲဆိုတာလည်းပဲသတိတိကခေါ်တော်ကိုလည်းပဲကိုယ်ဉာဏ်ဉာဏ်လေးနဲ့လက်ခံလာတယ်ဒီလက်ခံလာတတ်တာပြအဖြစ်ပဲအခုလိုရှုမှတ်တဲ့နည်းနဲ့အကြောင်းအကျိုးမသိတာဟာရုံညာပါလေအောက်တန်းကြပါလေ သူလောသူလောနဲ့ဝေခွဲနေတာဒါလည်းပဲမဆုံးပြနေတာလည်းရုပ်ရပါအောက်တန်းကြပါတယ်တိဖားတာလည်းအောက်တန်းကြပါတယ်ယုံဖားတာလည်းအောက်တန်းကြတာပဲအယူဆကြီးမှားတာလည်းဒါလည်းအောက်တန်းကြတာပါပဲဒီအတိညာလေးဖြစ်လိုက်တာနဲ့ပဲအဲဒီလိုအောက်တန်းစားတွေကိုသူကတော့ပယ်လိုက်တာပဲသူတို့ကြောင့်လူအရှင်ကအောက်ကျသွားတယ်ဆိုတော့အောက်ကျနိုင်တယ်ဆိုတော့ အောက်ကျနိုင်တဲ့အရာတွေအောက်ကျစီတဲ့အောက်ကျစီတတ်တဲ့အရာတွေကိုပယ်လိုက်တဲ့အခါကျတော့အောက်မကျတော့ဘူးပေါ့တိုးတက်လာတဲ့ဖွံ့ဖြိုးလာတဲ့စာပေါ်လေးအဲ့လိုပယ်နိုင်ခြင်းကတိုးတက်ဖွံ့ဖြိုးရေးအကြောင်းလေးလည်းဖြစ်လာတယ်ဒီတော့မင်္ဂလာတစ်မျိုးလည်းဖြစ်သွားပါတယ်မင်္ဂလာနာမမင်္ဂလာဆိုတာဟာတဲ့ပါပဝိနာသနာအောက်တန်းလောက်တန်းရှားဖို့ကိုနှိမ့်နှိမ့်ဖြစ်ပြီးခြင်းနဲ့ မသိတာအမင်္ဂလာပဲသိတာမင်္ဂလာပဲဟုတ်ပါပဲပြီးတော့သိမှတာအမင်္ဂလာပဲမင်္ဂလာမဲ့အမှန်သိတာမင်္ဂလာပဲယုံမှတာအမင်္ဂလာပဲအောက်တန်းကြတယ်ယုံကြည်တာယုံကြည်မှန်တာဟာဒါမင်္ဂလာပဲထက်တန်းကြတယ် အယူဖာလာအောက်တန်းကြတယ်အယူဖာလာဟာအထက်တန်းကြတယ်ဒါပေါ့မဟာတတ္တဆိုသာပြောတာပဲအဲတော့မင်္ဂလာဆိုတာဟာပပဝိလာဆလာရုပ်ရမှုအောက်တန်းကြဖို့ကိုပယ်ဖြတ်လိုက်ခြင်းပါပဲနေနည်းဖြည့်ရှိလိုက်ခြင်းပါပဲနေနည်းဖြည့်ရှိလိုက်တော့ဘာဖြစ်လာလဲဆိုတော့ဝဋ္ဌိကာရဏကျဇီဝချမ်းသာကြီးအကြောင်းလည်းဖြစ်ပါတယ်ဒါဆိုရင် အဲ့ဒါမင်္ဂလာအဖြစ်ပဲဒီတော့ဟုတ်တိုက်ကြတဲ့အပြုမျိုးအပြုမျိုးကိုနှိမ့်နေချက်ရှိပြီးတော့ထက်တိုက်ကြတဲ့အလိုမျိုးအထူးသဖြင့်အမြင့်ဆုံးထက်တိုက်ကြတဲ့အလုပ်ဆိုလို့ရှိရင်လူတိုင်းဖို့အရေးကြီးကြီးဆိုတာပြနေပါတယ်။ဒါကြောင့်တရားစဟောတော့ကသတိပ္ပာလုပ်ဟာလူတိုင်းဖို့အရေးကြီးတယ်လို့ပြောခဲ့ပါတယ်။ ရေးကြည့်ရခြင်းအချက်၄ချက်လည်းတင်ပြခဲ့ပါလားဒီမလုပ်ဖို့ဖြစ်ခြင်းလုပ်ကိုလုပ်ရမယ်နေ့ကိုယ်တိုင်လုပ်မှဖြစ်ခြင်းကိုယ်စားမရသုံးအချိန်ကြီးလုပ်ရမယ်တော့မဟုတ်အချိန်မှလုပ်ရမယ်တချို့ယောဂီအချိန်မှမလားရှိတယ်စကားပြောတာလည်းရှိတယ်တွေ့စကားပြောတာလည်းရှိရတယ်ဒီမှာအခုအလုပ်ကိုပို့ချေကိုယူနေတာလည်းရှိရတယ်ဒီမှာအချိန်မှလုပ်ရမယ်အချိန်ကြီးလုပ်ရမယ် ဆက်ဆက်ရရကိုယ်မှကျမ်းမာရေးစသည်ပေါ့လေကြည့်တုံနေလို့ခါလေးရှိနေလေအကျိုးရများတယ်ဆိုတာပေါ့အခုနာယုတ်ကြောက်ကြွဆက်ဆက်ဖို့သိရင်ပဲအကျိုးကျေးဇူးရှိလာလိုက်တာမလဲဘူးပဲဒီမှာတစ်ခေတ်ဆက်ပြီးဝတ္တနာဉာဏ်ကြီးစိတ်စိတ်စိတ်စိတ်ပြီးတော့နောက်ဆုံးရည်ကျက်ပြည့်စုံပြီးတော့အငိမ့်ကလေးပါကိုမြောက်ပြုပြီးသွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဘယ်တော့မှအရှင်သာအောက်တန်းကျမတော်တော့ဘူး တဖြည်းဖြည်းသာမြင့်တက်သွားနိုင်တာပါပဲ။ကျိုးရသိရတာပဲဒီမှာ။ဆိုတော့အဲ့လိုချက်လေးချက်နဲ့ပြည့်စုံတဲ့ဘလို့ဖြစ်တဲ့အလုပ်ကိုအခုမိမိတို့ဒီမှာလုပ်နေရတယ်ဆိုတော့ပေါ့လေအားရပြီးတော့ပေါ့လေကျိုးစားအထုကြဖို့ရအကြောင်းပေါ့လေလူစင်သားကိုကိုယ့်အကူကြည့်ရတာဘယ်လိုဖြစ်တော့ကိုယ့်အကူကြည့်ကြည့်ကြဖို့ရပေါ့လေအတ္တသမဂုဏီကြီးအရာပေါ့လေကိုယ်စိတ်ကိုအချိုးကျအကိုးတရား ရှိပြီနဲ့ဒီရည်ရည်ကျိုးစားနေကြပါသေးတယ်တိုက်တွန်းရတဲ့ဒီနေ့တရားအဆုံးသတ်လိုက်ပါမယ်